2022ခုနှစ်အောက်တိုဘာလ22ရက်နေ့စနေနေ့ညနေပိုင်းသဘောတရားရပိုင်း303သုံးချကျင်လံမြတ်ပဋ္ဌာန်ပိုင်း34အာသေဝနာပစ္စည်းရောပိုင်း1တရားသေဝနာပစ္စည်းကိုသင်ကြားပို့ချပေးပါမယ်။ ပြီးကြတဲ့ပစ္စည်းတွေကိုလည်းခွန်ကြီးတို့ပြီးသလောက်ကိုယ့်ကိုစိတ်ထဲမှန်စာအယုံပြီးရွှေဆိုပူဇော်တာလို့လုပ်ရမယ်ပူဇော်နေမကဘူးလက်တွေ့ကျင့်သုံးတဲ့ပိုင်းလေးပါလေကျင့်ကျင့်ကျင့်ကျင့်ကျင့်နိုင်ဖို့ကြိုးများပါလိမ့်မယ်ဒီနေ့အာသေဝနာပစ္စည်းကြောင့်နေလာကြရအောင်အာသေဝနာပစ္စည်းဆိုတာကတော့ အာတပုတ်ဒေဝနာတပုတ်ဖြစ်စရာတပုတ်သုံးပုတ်ခွဲတယ်ပေါ့အာဆိုတော့အမထထဒေဝနာဖြစ်စေတာမိဝဲအဲလိုပမထထဖြစ်စေဖြစ်ပြီးမိဝဲပြီးတော့ကျေစုပြုတဲ့သဘောအာဒေနာဖြစ်စေလို့ခေါ်ပါအဲတော့ဘုန်းကြီးတို့ဝိထိလေးတွေကြည့်မယ်ပစ္စရဝိထိတို့ဘာလို့နည်းနည်းကြည့်ကြည့် သူကအချိန်ချင်းထပ်ထပ်ဖြစ်မှအကောင်းတာတစ်ချိန်နဲ့ဖြစ်ရင်အာမကောင်းဘူးပေါ့ဖြစ်စရာဝိသီပဲကြည်ကြည်မရဏတဏဝိသီကြည်ကြည်ဝိသီတစ်ခုလောက်ကြည်လိုက်ပေါ့ဒီမှာကြည်လိုက်ပေါ့နော်ဘုန်းကြီးတို့ဒီမှာအာယုံအာယုံတစ်ခုနဲ့တွာတာပေါင်းစုံတိုက်ဆိုင်မိလိုက်တကယူပါယုံနဲ့ကိုယ့်ရဲ့မျက်စိကြည်တယ်ပေါ့နော်မျက်စိပေါင်းစုံတိုက်ဆိုင်မိလာတဲ့အခါကျဒီမှာစိတ်တွေအစဉ်တိုင်းဖြစ်သွားတယ် ဒိတာဝဘုံငါသနာဘုံကိုပြပြသရာဝဇံဘောပထမညင်သက်တဲ့စိတ်လေးတွေဖြစ်ပြီးပြတ်သွားတယ်ပြီးတော့မှပြသရာဝဇံသကွင်တာလှုပ်ရှားတဲ့စိတ်ဝိတိစိတ်တွေစဖြစ်တယ်ဒီစိတ်လေးတွေကတစ်ချိန်တည်းပြဒိတာဝလည်းတစ်ချိန်ပဲဘုံငါသနာချင်းဘုံကိုပြစရာတစ်ချိန်ဖြစ်ပြီးပြဖြစ်ပြီးပြပြသရာဝဇံနော်ညင်သက်တဲ့စိတ်ကဒိတာဝဘုံငါသနာဘုံကိုဒါညင်သက်တဲ့စိတ်တွေဘဝင်စိတ်တွေဆိုညင်သက်တဲ့စိတ်တွေ ဒေသရဥစ္စာနဲ့နောက်ပိုင်းမှာဇောတရားယုံတရားလှုပ်ရှားတဲ့စိတ်အဲကြောင့်မို့ဒေသရဥစ္စာကိုဒီချို့ဆရာတော်များကငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်ကိုပြောင်းလဲပေးတဲ့စိတ်လို့ဒီလိုလဲသုံးရတယ်ဒီစိတ်ကနေပြီးတော့ငြိမ်သက်တဲ့စရာလှုပ်ရှားတဲ့စိတ်တွေပြောင်းလဲပြီးသူကလည်းခဏပဲဖြစ်တည်ပြတ်ပြတ်သွားပြီးတော့စကုညင်ဖြစ်ယူပါုံနဲ့ကိုမျက်စိကြည့်တာလေပေါင်းစုံတိုက်ဆိုင်မြင်သိစိတ်ဖြစ်တယ်ပြီးမှ ဒီအာယုံလက်ခံတဲ့နမလေးဆိုင်ပြီးတော့ဒီအာယုံကိုစုံစမ်းတဲ့တန်တိရဏစိတ်ဒီစိတ်ကဖြစ်ဒီပြတစ်ခုပဲပြီးတော့ဒီအာယုံကိုဟုတ်သောနော်တတိညာပိုင်းတော့ကောင်းတယ်လို့ဆုံးဖြတ်လိုက်တော့တတိညာပိုင်းဒီဟာတတိနဲ့ညာနဲ့ကြည်တိုင်းနောက်ကဇောတွေကကုသိုလ်ဇောဖြစ်တော့ကိုယ်တတိလွတ်ပြီးကြည်နေမယ်ဆိုရင်တော့အကုသိုလ်ဇောတွေဖြစ်နိုင်တော့ဒီဇောကြတော့ကြည်လိုက်တစ်ချိန်တည်းမဟုတ် ရမဇောဒုတိယတတိယသုဒ္ဓကောပြစ္ဆမဇောတတ္တမဟုတ်လားသတ္တမဇောတတ္တမဇောခုနှစ်ကြိမ်ဖြစ်တယ်အဲ့ဒီဟာအာကောင်းတယ်အာဒုဏပစ္စည်းဆိုအဖမထထအချင်းချင်းထထဖြစ်နေတဲ့သဘောမျိုးအဲ့ဒါမှအာကောင်းအာကောင်းမှအာဒုဏဆိုဖြစ်တာနော်တရားတစ်မျိုးပဲအဖမထထချင်းချင်းထထဖြစ်ခြင်းသဘောဒီမှာအဲ့ဒါကိုရေးထားတာတရားတစ်မျိုးဒီဇောတစ်ခုတည်းပဲ အဲ့လိုပမန္တတဖြစ်ချိန်ထတဖြစ်တော့အာကောင်းအာကောင်းလာတဲ့အခါကျတော့အဲ့ဒီသဘောကိုဘုန်းကြီးတို့ဗမာစကားပေါ်မှာအထုံးပြဖြစ်သွားတယ်ဝါသနာဖြစ်သွားတယ်ဇေယိုက်ဖြစ်သွားတယ်အဖြစ်များတော့အထုံဝါသနာပါပြီးဇေယိုက်လို့ဖြစ်တော့ကောင်းတာတွေလောကမှာကြည်လိုက်ချိုးကဆဲပြီးပြောတယ်ဆဲတဲ့ဇေယိုက်အမြဲတမ်းဖြစ်သွားကြံကြံထန်ထန်နေတိုင်းကဒီဇေယိုက်တွေအမြဲတမ်းထုံဝါသနာပါသွားတယ် ကုသိုလ်ကောင်းမှုလည်းဒီတိုင်းမှာလောက်ပါများရင် အလေးကျင့်ပါများတယ်ထုံဝန္ဒနာပါသွားတာဒါကြောင့်မို့ဘုန်းကြီးတို့ကိုယ်စိတ်ဓာတ်ကိုယ့်ရဲ့အပြောဆိုဇေယိုက်တွေအနေထိုင်ဇေယိုက်တွေစိတ်ထားတွေပြင်ရမယ်မပြင်ရင် မကောင်းတဲ့ဇေယိုက်အထုံဝန္ဒနာပိုင်းမကောင်းတာတွေဘောစတိုင်ပါသွားတာဒါအသေဝနာပစ္စည်းကိုခေါ်တယ်ပမန်ထတ်တော့ဘယ်ရမစို့ပြင်လို့ရမပြင်မနဲ့နောက်တော့ပြင်တော့ ပုရုဇဉ်တဘာဝမကောင်းတာကိုသူကသဘောကျတော့အကောင်းထင်တော့မပြင်းမနဲ့နေရတာရထုံဝန္ဒနာပါသွားဘဝဆက်ဆက်ပါသွားအဲ့ဒါကြောင့်မကောင်းတဲ့ဆရာကြီးမကောင်းတဲ့ဇောတွေမကောင်းတဲ့ပြုမှုတွေမကောင်းတဲ့ကံနေတာတွေဖြစ်တော့။ညောင်ပြောချင်တာဒီမှာကတရားတစ်မျိုးတည်းကြာရင်တော့ဒါအာသေဝနလို့ပြောလို့မရဘူး။အဲတော့ဒီ တခုတခုစိတ်တခုတခုတခုဟုတ်လားဒီတော့ဝင်ပြောက်သွားလို့ဘုံကဆလနာဖြစ်လာဘုံကဆလနာပြောက်သွားဘုံကုပ္ပစ္စရာဖြစ်သွားဒါကြတော့ဈာထဲမှာခြားကာလမရှိဘဲနဲ့ဆက်တိုက်ဟုတ်လားကျေစုပြုပြုပြုပြုသွားတယ်တွဲအနန္တရာပစ္စည်းသမဏရာပစ္စည်းလို့ခေါ်တယ်ဇောတွေကလည်းတဇောပြီးမှတဇောဖြစ်ပါတယ်ပရမဇောချုပ်မှဒုတိယဇောဒုတိယဇောချုပ်မှတတိယဒီလိုတဇောတဇောဖြုတ်တယ်ဖြစ်တဲ့အတွက်ဒီဇောခုနှစ်ချိန်မှလည်းဘုန်းကြီးတို့ အနန္တရသမန္တရာရတယ်အာသေဝနာပစ္စည်းလည်းရတာဇောခုနှစ်ကျင်းဆက်တိုက်ကုသိုလ်ဆိုကုသိုလ်စောတွေအကုသိုလ်ဆိုအကုသိုလ်စောတွေဘုရားရဟနာများကြတော့တရားမဟုတ်လားဟောတာပဲတရားမပြောက်လားပြသူတို့ကြတော့ကုသိုလ်စောလို့ပြောလို့များကရိယာစောပဲအဲ့ဒါမျိုးအကြောင်းမို့ဒီအာသေဝနာဆိုတာကအမျိုးလဲတူပါမယ်နော်မျိုးလဲတူသဘောတူပါမယ်ကုသိုလ်ဆိုကုသိုလ်မျိုးတူပါမယ် အာဟုသောအာဟုသောမျိုးတူရမယ်ကရိယာဆိုကရိယာမျိုးတူအဲ့လိုမျိုးတူမှအကောင်းတယ်မျိုးမတူမှမကောင်းဒါမျိုးဇတ်တူမျိုးတူလို့ခေါ်တယ်ဒါလည်းမှတ်ထားအောင်နော်အဲ့မှာအောက်မှာဆက်ရှင်ပေါ့ကြည့်ပေါ့ဒီပိစရဝီထီကြည့်လိုက်တဲ့အခါကျတော့ပိစရဝီမှာဇောခုနှစ်ခြင်းဖြစ်တယ်မနတနာဝီရိယဇောငါးခြင်းဖြစ်တယ်ဒီဝိရိတွေကြည့်လိုက်ပေါ့နော်ဒီပိစရဝီဇံကနေပြီးတော့ဝုတ်ထောတိုင်အောင်သူကဗာပြည့်လဲတမျိုးပဲဖြစ်တာပဲ ဒေသနာဥစားမဲ့တစ်ချိန်ပဲဖြစ်တယ်တစ်ချိန်ပဲတစ်မျိုးပြီးတစ်မျိုးဖြစ်တော့တစ်ချိန်တစ်ချိန်ပဲနော်စကုညာလည်းတစ်ချိန်သာမဏေစာတစ်ချိန်ဝုဒ္ဓတဏိရဏချိန်ဝုဒ္ဓတစ်ချိန်နော်တစ်မျိုးတစ်မျိုးဖြစ်ပေမဲ့လို့လည်းပါလေတစ်ချိန်သာဖြစ်တယ်ချိန်ဖြစ်တဲ့အခါကျအတုဏတတ္တိမရှိဘူးအမကောင်းဘူးအချိန်ချင်းထပ်ထပ်ပမှန်ထပ်ထပ်ဖြစ်မှာအတုဏဆိုတော့ရတော့အနန္တရသဘောတော့နန္ဒအနေနဲ့တော့ဖြစ်တော့အတုဏအနေနဲ့ဖြစ်နေ ဟုတ်ထောတယ်ဟုတ်လားဇောဆိုတဲ့ဇောတွေကြတော့ဟုတ်ထောနောင်မှာဖြစ်တဲ့ဒါတော့ဒီဇောကဘာဇောလဲတော့ပြောလို့မရဘူးဒီဟုတ်ထောမှာမဟုတ်တည်တာပဲဒီဟုတ်ထောစိတ်မှာဘုန်းကြီးတို့တတိနဲ့ညာနဲ့ဒါလေးကိုစောင့်ကြည့်နေမယ်သိနေမယ်ဆိုရင်တော့ဒီဇောတွေကကုသိုလ်ဇောဖြစ်မှာပဲတတိညာလွတ်နေတော့ဒီဇောတွေအကုသိုလ်ဇောဖြစ်မှာယောနိတော်မနတိကာရခေါ်တော့ဒီဟုတ်ထောလေးစဉ္ညာနှလုံးသွင်းလိုက်ရင်နောက်ကကုသိုလ်ဇောဖြစ်မှာအာယောနိတော်မနတိကာရ ဒီဥထောလိကိုယောနိတော်မဏိတက္ကရာလည်းသူ့ကိုခေါ်တာပြီအာယောနိတော်မဏိကစဉ္ညနှလုံးသွင်းတတ်တဲ့ဥထောကိုယောနိတော်မဏိတက္ကရာပေါ့အဲ့ဒီကကြတော့ဆိုရကုသိုလ်စောဖြစ်မှာဟိုစဉ္ညနှလုံးသွင်းမှုမတတ်ဘူးဆိုရင်အာယောနိတော်မဏိတက္ကရာဖြတ်သွားအဲ့ကြောင့်အာကုသိုလ်စောတယ်ဘုရားရနာများကြတော့သူတို့ကတော့စဉ္ညနှလုံးသွင်းတတ်တော့ယောနိတော်မဏိတက္ကရာလို့ပြောလို့မရတော့ယောနိတော်မဏိတက္ကရာပါပဲစဉ္ညနှလုံးသွင်းတတ်တယ် ဒါပေမဲ့ကုသိုလ်စောလို့ပြောလို့မရပြုကများမှတ်တာဖြစ်တဲ့အတွက်ကရိယာစောဒီလိုပဲမှတ်ထားအောင်နော်ဒီတော့ဒီဇောတစ်ခုအတွင်းမှာဇောစိတ်တစ်ခုတည်းဟုတ်လားမိမိနဲ့မျိုးတူဇောတွေများဇောတရားများဇောတမျိုးကိုဖမ်းမှန်ထပ်တာပြောချင်တာကုသိုလ်ဇောဆိုကုသိုလ်ဇောတွေပဲဖမ်းမှန်ထပ်တာဖြစ်ကိုထုံးတာရှိတယ်နော်ဖြစ်အောင်ဖန်တီးနိုင်တယ်အကုသိုလ်ဇောအကုသိုလ်ဇောတွေဖမ်းမှန်ထပ်တာဖြစ်တယ်ကရိယာဇောဆိုကရိယာဇောတွေဖမ်းမှန်ထပ်တာဖြစ်တယ် နော်အဲ့ဒီလိုဟုတ်လားဇောတစ်မျိုးကို ဖမန်ထထဖြစ်စေတယ်အလားတူဖြစ်အောင်မိမိရဲ့ရှင်တတ္တိအရှင်ကိုထုံမှန်းပေးတဲ့အတွက်နောက်ဖြစ်ရတဲ့ဇောစီတို့ဆံရကိစ္စများအလေးကျင့်ရအားရှိတယ်အာအစွမ်းဩကြီးကြီးမာခြင်းပေါ့ကြီးဒီနာမှာအာအစွမ်းဒီဘုန်းကြီးဒီနေ့ကြာကြီးဘုန်းကြီးကလည်းဒီနာကြီးလေးထည့်ခြင်းနဲ့ဒါများမဟုတ် အာအစွမ်းကြီးမားခြင်းနော်အာမာကရပင်းလေးဖြုတ်ဘုနမဆွေကြည့်မိအာစွမ်းကြီးအာစွမ်းမာခြင်းနဲ့ဖြစ်အာစွမ်းကြီးမားခြင်းအဲ့ဒီအကျိုးတွေရှိတော့အဓိကတော့ကုသိုလ်ဆိုကုသိုလ်ချင်းချင်းမျိုးလူဇတ်တို့ဖြစ်တဲ့အတွက်အာဆန်းကြည်တာအာကုသိုလ်အာကုသိုလ်ချင်းချင်းဖမ္မာထပ်တာဖြစ်တော့စွမ်းရည်ကြည်လာတာကရိယာဇောတွေလည်း မျိုးတူဇတ်တူဖြစ်တဲ့အခါစွားတွေကြည်လာတယ်အဲ့ဒါကိုပြောချင်တာအဲ့ဒါကြောင့်ဒီအာသွဏပစ္စည်းရဲ့သဘောတတ္တိကိုထောက်ရဆရာများကပါဥပမာပေးတာလေဆိုလို့ကျမ်းဂန်တကူကိုဖမန်ထတိုက်ရုပ်ဖတ်လေ့လာမှုနန္ဒာမွေးကြံကိုဖမန်ထတထုံမွှမ်းမှုအဲ့ဒီဥပမာနှမျိုးနဲ့ပြီးတယ်ဗောဗျာကျမ်းတော်ကျမ်းဂန်တကူလေ့လာတဲ့ကောင်တစ်ခါလေ့လာအောင်နဲ့ အဲကျွမ်းကျင်လိုက်ပါနော်ဒီပဋ္ဌာန်းတရားတွေလက္ခဏာနာပေးဆရာတော်တွေဟောတဲ့ပဋ္ဌာန်းတရားတွေနာပေးနိုင်နိုင်တဲ့သဘောပေါက်လာတယ်ဘုလိုဒီစာပေသင်တဲ့အခါမှာတတ္ထာကြံဆိုတာရှိတယ်ပါဠိတရားရဲ့ဂရမသဘောတွေပေါ့နော်အဲ့ဒီဟာတွေလေ့လာတဲ့အခါမှာဘာသုံးတာလဲဆိုခြေတုံးတရားကိုကောက်စာပြိုးပြောက်တရားကြံကိုကောက်လောက်သင်တဲ့စာကပြိုးပြောက်လောက်ပဲဟုတ်လားတာမန်လောက်ပဲတည်ပြီးတယ်လို့ပြောလို့လား ဒါကြောင့်ရှေးရှေးဆရာတော်ကြီးတွေကဒီစာရီသင်တဲ့အခါမှာဒီเจ้าကိုဖတ်မှတ်ထထပို့ချတာဒီပဋ္ဌာန်းဆိုပဋ္ဌာန်းကျမ်းကြီးပဲပြပမှန်ထထပို့ချတာဘုန်းကြီးတို့မစိုးရင်မှာဆိုရင်မစိုးရင်နေတော့ငါဘုန်းကြီးတို့ရောက်သွားတဲ့ချိန်တော့ပဋ္ဌာန်းဆရာတော်ပိရိစမာဒရာကိုရုဆရာတော်ဝေသုဒ္ဓဘေဝန္တအဲ့တော့တက်တော်ကြီးတော့ဘုန်းကြီးတို့ခေတ္တမချတော့သူမချတော့နောက်တာတစ်ပါးလည်းဒီပဋ္ဌာန်းကိုမြဲမပြပို့ချတော့ပဋ္ဌာန်းဥဒုမနာဆိုပြီးတော့ဥဒုမနာဘေဝန္တ သူဒီကိုပဋ္ဌာန်ဘုန်းကြီးတက်ဖူးတယ်သူတို့ကတော်တော်ပိုင်ပိုင်နိုင်နိုင်ပြောနိုင်တာပဲဘုန်းကြီးတို့တက်တဲ့ချိန်အဲ့ဒီချိန်မှာတော့ဘုန်းကြီးတို့ဇောဆာကြောင့်နေပါတယ်ပြီးပါတယ်အဲ့ဒီဆရာတော်ကြီးကဘုန်းကြီးတို့လူကြီးတွေကိုတည်တံ့ခေါ်ပြီးတော့ဘုန်းကြီးတို့ကလည်းလျှောက်ထားတောင်းပန်တဲ့အတွက်ကြီးတဲ့ပုံကောင်များတည်တံ့ချပြီးတော်တော်လေးကောင်းတယ်ဘောလည်းတင်းညိုတွေလည်းပိုင်ထားတော့တင်းညိုပိုင်တဲ့ဘုန်းကြီးဆိုတော့ပုံနာလည်းသဘောပေါက်တယ်အဲ့ဒီတင်းညိုကိုကပ်ပြီးပြောသွားတော့ တော်တော်လေးကိုပိုင်ပိုင်နိုင်နိုင်ပြောနိုင်ဒါပုံကိုယ်လည်းမပြောနိုင်ဘူးနော်ဒီဆရာတော်ကြီးကလည်းဒီပဋ္ဌာန်းပဲသူနာမည်ကြီးတာပဲအဲ့ဒါဆိုရင်ရှေးခေတ်တုန်းကဆိုဒီလိုဇာတ်တွေဘာတွေမရှိဘူးညာဘက်မှာဆရာတော်ကြီးကြောင်းကိုခွန်ကြီးတို့ခုနိုင်လောက်သွားတယ်ဆိုမိရှိလဲမိပိတ်လိုက်တာမိမိတ်ပြီးတော့ပြောတာအဲ့ဒါနားဆိုင်ထောင်းကလေးတွေလူငယ်လေးကြာသူကစိတ်ဝင်စားတော့စိတ်ဝင်စားတော့စာချနေတော့အိပ်ပျော်နေကြတာ ဘုန်းကြီးတို့ကြီးတဲ့ပုဂ္ဂိုလ်ကလည်းစိတ်ဝင်စားပြီးနားတော့တော်တော်ကောင်းလာပြီသဘောပေါက်နားထောင်တဏှာလောက်ပြည်သွားမီးပြန်ကိုင်ကဲပြီးပြီးဒီနေ့တော်ကြတော့သူများအကလုံးငယ်လေးတွေအိပ်ပျော်နေညနှို့လို့လည်းအဲ့လိုမျိုးလူငယ်တွေကြတော့ခုနကတင်းညိုတွေပြီးဓမာတွေလည်းအခြေခံလည်းပိုင်အောင်မှအခြေခံမပိုင်တဲ့ဒါတွေကနားလည်းဟုတ်တယ်ပြောချင်တာကကျမ်းဂန်တစ်ခုလေ့လာတဲ့အခါမှာအစပိုင်းတော့ ဘယ်အရာမှခက်ခဲတာပဲလေဘယ်ကျမ်းဂန်မှလေ့လာတာနောက်တပြေးပြေးနဲ့လေ့လာရင်လေ့လာရင်သဘောပေါက်လာတယ်ပြေးပြေးနဲ့လွယ်ကူလာတာရှေးကသင်ယူမှုပြနောက်နောက်သင်ယူမှုအတွက်ဘာဖြစ်လဲလွယ်ကူအောင်ထောက်ပံ့ပေးတာကျေးဇူးပြုတာပဲနော်အဲ့ဒီသဘောမျိုးကိုဥပမာပေးတာပဲနော်ပြီးတော့ဒီဇေဝနန္တာတွေဝတ်ကိုဆွတ်ထားတယ်ဆိုရင်ဒါကိုထပ်တာထပ်တာဖြန့်နေနော်ဟုတ်လားဒီနတ်ကပို့ပြီးတော့ပို့ပြီးအားရှိ အနတ်နေပုံမွေးကြိုင်တင်ပြဒီဒီဥပမာပေးတာအဲ့ဒီဥပမာပဲတိုင်းပဲတဲ့ဒီဇောတွေကကြည့်လိုက်ဉာဏ်နဲ့စိတ်တွေကြဒေသနာဥစ္စာသကုညင်းတစ်ချိန်စီပဲဖြစ်တာတမ္ပတိဆိုင်တဏိတာဝုတ်တော့တစ်ချိန်စီပဲဖြစ်တာဩဇောကြတော့ခုနကကျမ်းဂန်ကဖမှန်ထထသင်းသလိုမွေးကြိုင်နန္တာတွေဂျိမွေးတို့ခဏခဏဆွတ်ဖြန်းနေတာဟုတ်လားဒီမှာထုံမှန်းထားတဲ့ကကြာအဲ့ဒီပုံမွေးကြိုင်ဇောတွေလိုလဲလို့ဖမှန်ထထ ရှင်ရင်ထက်တာဖြစ်တဲ့ခါကျတော့ရှိဇောတွေကနောက်နောက်သောဇောတွေအကောင်ထောက်ပံ့ပေးလိုက်တာအဲ့လိုထောက်ပံ့ပေးလိုက် ထောက်ပံ့ကျေစုပြုနိုင်တဲ့ဘိုးအကောင်လို့နောက်နောက်စိတ်တွေပိုကောင်းနောက်နောက်ဇောတွေပိုအကောင်လာအောင် ထောက်ပံ့ကျေစုပြုနိုင်တဲ့သဘောတတ္တိဟာအာတိဝနာတတ္တိအဲ့ဒါလေးကိုကိုရှင်းရှင်းလင်းလင်းဉာဏ်မျက်စိနဲ့မြင်အောင်ကြည့်ထားပြီးတော့ ဒီမဆုလေးအောက်ကြည့်မယ်နော်အဲဒီအာယုန်နဲ့ဝိတိစိတ်ဆိုခေါင်းကြီးလေးတက်ပြိုင်ပါပဲဘုန်းကြီးတို့ရှင်းသွားပါဒီအာယုန်6ပါးမှာဘုန်းကြီးတို့မျက်စိနာလေးကကိုယ်စိတ်ကိုယ်မှာဒါတော့6ပါးရှိတော့ဒီတော့ဒါတော့6ပါးမှာဘုန်းကြီးတို့အာယုန်6ပါးကပေါင်းစုံတိုက်ဆိုင်မိလာတဲ့ခါကျတော့စိတ်တွေဘလို့ဖြစ်လဲမြင်သိဟုတ်လားယူပါယုံနဲ့ကိုယ်မျက်စိကြည်တာ ပေါင်းစုံတိုက်ဆိုင်စိတ်တွေ16ချက်ဖြစ်တယ်တတ္တာယုံနဲ့ကိုယ်နား ပေါင်းစုံတိုက်ဆိုင်ပြီးတော့19ချက်ဒီမှာနားနဲ့အတန်ပေါ့နှာခေါင်းနဲ့ဟောနှာခေါင်းနဲ့ဒီမှာနားနဲ့တန်နှာခေါင်းနဲ့အနံ့ပေါ့ပုံမှန်နှာခေါင်းကြည်တာကနှာခေါင်းကြည်ရောကောင်းနေတယ်အနံ့ကလာပေါင်းစုံတိုက်ဆိုင်မိမယ်ဆိုဒီတော့ဘုံကဆိုတော့ဘုံကပြေတော့ဥစားအဲဘာနာဝิญဉ်သံပရိယတန်ညာဝုတော့သောခုနှစ်ရကြောင်းနှစ်ချက်19ချက်ဖြစ်တယ်ရှားပေါ်မှာစားစရာလေးတင်စားလိုက်နဲ့စိတ် 18ချက်ဖြစ်ပါစိတ်တခဏ50ခဏငယ်50ချက်စိတ်တခဏဆိုရင်တော့18ချိန်ပေါ့อืมပြီးတော့ခန္ဓာကိုယ်အကြည်ဓာတ်လေးရှိမယ်တခုတည်းအားဘုဒ္ဓဘာယကြံထားတဲ့ဘုဒ္ဓဘာတွေ့ထိလာပြီး18ချက်ဖြစ်တယ်အဲတော့အဲ့ဒီ18ချိန်ဖြစ်တဲ့အဲမှာကြည်လိုက်စိတ်တစ်မျိုးတည်းကအကြည်ဟုတ်လားအများစွာ ဒီမှာခုနှစ်ကြိမ်ဖြစ်တယ်ဒီညမှာဆိုရင်တော့ပိစရဝဒဝိထိမှာဇောရီကခုနှစ်ကြိမ်ဖြစ်တယ်မရဏတာနာဝိထိမှာဇောရီက၅ကြိမ်ဖြစ်တယ်အဲ့ဒါကိုဒီမှာရည်ရွယ်ရေးတာပေါ့နော်ဒီအာယု6ပါအာယု6မျိုးတမျိုးမျိုး6ခုနအာယုနဲ့တွေ့တော့ပေါင်းစုံတိုက်ဆက်မိလာတကဒီအာယု6အဲတမျိုးမျိုး6ကိုစိတ်စဉ်ဝိထိ16ကြိမ်ဖြစ်တဲ့အခါမှာဒီ16ချက်ကိုပြောလို့အဲ စိတ်တစ်မျိုးကြီးက9ချိန်6ချိန်ဖြစ်တဲ့စိတ်မှာဇောများတာဖြစ်တယ်ပြင်စရဝူစီကြာ9ချိန်ဖြစ်တယ်နော်မရဏတာနာဝိပရိသန်ဒီဝီချီတို့ကြတော့မရဏတာနာဝိတိကြဇော9ချိန်ဖြစ်တော့အဲ့ဒါမျိုးတွေမရဏတာနာဝိတိနော်ဒီမှာမရဏတာနာဝိတိဒီမှာမရဏတာနာဝိတိကဘာရေးမတောင်းမရဏတာနာဝိတိဒီဟောဒီမှာတွေ့မရဏတာနာဝိတိဇော9ချိန်ဒီမှာမရဏတာနာဝိတိအဲဒီလိုပေါ့ อืมနောက်ပြီးတော့သူသုတိသိတယ်ပေါ့ဒီမှာတော့စော၅ချိန်ဒါမျိုးတွေဖြစ်တော့ဒါကိုပြောဒီလိုဖြစ်တဲ့နေရာမှာအကောင်းတာဒီမှာဒီမရဏတဏ္ဍဝတိလေးကိုဘုန်းကြီးတို့ရှေးလုံးကအတုံးလုံးလေးတစ်ခုမှတ်သားဝယ်ရကောင်းတာဒီသေကဏိကကြာဇောကလင်းလင်းမြမြစောတာဇောဇောကလင်းမြတဲ့သဘောလင်းမြသောဖြစ်ပြီးအရှိန်ဟုန်နဲ့ဖြစ်တဲ့သဘောဇောလို့ခေါ်တာဟုတ်ရှင်ဟုန်ဖြစ်ပြီးခံစားတဲ့သဘောမနတနာသေကဏိကာလချိန်ကြတော့ ၅ချိန်ပဲဆောတယ်သိမြန်နော်၅ချိန်ဆောတဲ့ထဲမှာ အလော30အလဲ3ဆောဆိုပိုးမြန်တယ်ပေါ့နော်ဒီဟာကိုပြောတယ်မရဏတဏ္ဍဆော၅ချိန်နဲ့ကဟောဒီကောင်မလေးဒီကောင်လေးလော30မလို့စမ်းမှမြန်ဆိုအလဲ3ဆောကိုပြောတယ်နော်ငကောတေဂာလိကလာမှာငကောမြန်တဲ့ထိုင်မြန်တဲ့အထက်သူကပိုးမြန်တာပေါ့နော်အဲ့တော့ခတ်မြန်မြန်ခတ်တော့အတွက်လော30လောက်တတ်တဲ့ပုဂ္ဂိုလ် အလဲ30ကိုပြောတာနင်ကလည်းလော30မလို့စမ်းမနေဆိုအလဲ30လို့မလို့စမ်းမလို့ပြောနော်ကြာကြာခတ်ပြီးလော30လို့အမားတွေများတတ်တော့အဲ့ဒီစကားလေးတောင့်တာရှိတယ်ရှေ့ရှေ့အတောင့်ပေါ့အဲ့တော့အကျိန်များစွာ ဖြစ်တဲ့စိတ်တွေကြည့်လိုက်ဒီဇောစိတ်တွေပဲနော်အဲ့တော့ဇောစိတ်တွေအကြည့်လို့အကျဉ်းချင်းဖမအထထဖြစ်တဲ့ဝိသိစိတ်တွေထဲမှာတော့ သူကအားအကောင်ဆုံးပဲနော်အဲကြောင့်မို့ဘုန်းကြီးတို့ဒီကာယကံဝစီကံမနောကံသုံးပါးတဲ့ဒွါပါ အကျိုးတရားဖြစ်ထွန်းစေရမှာအဲ့ဒီကံရဲ့အကျိုးဖြစ်စေတတ္တိရှိတဲ့စိတ်ဆိုတာဇောစိတ်များတာဖြစ်တယ်ကာယကံမဲ့လို့တော့ဝစီကံမဲ့မလို့လို့ဒီဇောပေးရပဲနော်အကျိုးပေးတယ် ဇောစိတ်များကြောင့်ဖြစ်တဲ့နော်ဇောစိတ်များကြောင့်သာပြုလုပ်တဲ့ကံရဲ့အကျိုးတရားပေါ်ထွက်လာခြင်းဖြစ်တယ်ဒီစိတ်တွေကြောင့်ရဲ့အကျိုးတရားပေါ်ထွက်လာဒီဇောတရားအရှင်ဝင်ပြင်းနေတာအကောင်လှုပ်ရှားလေလေအကျိုးတရားကကြီးမားလေလေဒါပြောတယ်ပေါ့နော်အကျိန်များတဲ့ဇောစိတ်တွေကိုကြည်လိုက်တဲ့အခါကျတော့ခုနကဒီပုတ်ထောကနေဆုံးဖြတ်တော့ယောနိတော်မလေးကတော့စဉ္ညနှလုံးသွင်းတရင် ုန်းကြီးတို့တာနာမှာဗာပြမလဲကုသိုလ်စောတွေဖြစ်များမျိုးပုရိသေသောတာပန်တရာကအနာဂံတိုင်အောင်ကုသိုလ်အကုသိုလ်ဖြစ်နိုင်တာကပုရိသေသောတာပန်နာဂံနဲ့ကုသိုလ်အကုသိုလ်ဖြစ်တာကုသိုလ်အကုသိုလ်တွေမဖြစ်တော့ဘူးဆိုရင်တော့ညာန္တာကြတော့မဖြစ်တော့ဘူးဗျာဒါကြောင့်မို့အကျဉ်းချင်းထပ်ထပ်ဖြစ်တဲ့ဇောတွေဟာပုရိသေသောတာပန်တရာက နာဂံကြရင် ယောနိတော်မဏိတကာတာဆင်ញံနှလုံးသွင်းတိုင်းဒီဇောခုနှစ်ကြံပါမြတ်ကုသိုလ်စောတွေဖြစ်မယ်ဘုလိုစဉ်သောတာပန်သောတာမတရာကနာကယဟန္တာတွေကြရင်တော့သူတို့ကတော့ယောနိတော်မဏိတကာတာဖြစ်ဖို့များတယ်ဘုန်းကြီးတို့ဘုလိုစဉ်ပုဂ္ဂိုလ်များတော့အာယောနိတော်မဏိတကာတာဖြစ်ဖို့များတယ်ဆင်ញံနှလုံးသွင်းမှတတ်အာယုံတစ်မျိုးတွေ့လိုက်ရင်လောဘဖြစ်စေအောင်တွေ့ရင်တွေ့မယ်ဒေါသဖြစ်စေအောင်တွေ့ရင်တွေ့မယ်ဒီတော့အကုသိုလ်ဇောတွေပဲဖြစ်များတယ်နော် ဒီအကုသိုလ်ဒီဝုထောနဲ့ဆုံးဖြတ်ပေးလိုက်တာပဲဆင်ញံနှလုံးသွင်းတာဒီဆိုအကုသိုလ်ဆိုဖြစ်မယ်ဆင်ញံနှလုံးသွင်းတာမတဝိကအကုသိုလ်ဆိုဖြစ်မယ်ဒါကြောင့်မို့အဲဒီကုသိုလ်ကံဖြစ်မယ်ကုသိုလ်ကံတွေဖြစ်မယ်အကုသိုလ်တွေကုသိုလ်တရားဖြစ်မယ်အကုသိုလ်ကံတရားတွေဖြစ်မယ်ဒီကုသိုလ်ကံအကုသိုလ်ကံဒါကိုအကြောင်းတရားလို့ခေါ်တယ်ဒီအကြောင်းတရားတွေကအကျိုးတရားဝိဘတ်တရားအကြောင်းကြီး ဖြစ်စဉ်နဲ့ဒီကံကြောင်းတရားတွေကပဲခွန်ကြီးတို့အကျိုးပေးတာပါကုသိုလ်ကံတွေကကုသိုလ်ကျိုးပေးမယ်အကုသိုလ်ကံတွေကအကုသိုလ်ကျိုးပေးမယ်ဒါမှမဟုတ်ဒါမှကရိယာတရားရနာများလဲဒီလိုယောနိသမကရမနတိကရဆင်ညာနှလုံးသွင်းတတ်သွင်းတတ်ပေမဲ့သူတို့ကတော့ကုသိုလ်မဖြစ်တော့ဘာဖြစ်မှလဲပြုကာများမတ္တဖြစ်တဲ့အတွက်အကုသိုလ်တော့မဖြစ်တော့ဘူးနော်ဉာဏ်နဲ့ဉာဏ်နဲ့ကိလေသာပယ်တတ်သွားတဲ့အတွက် ကုသိုလ်ဖြစ်မယ်ကုသိုလ်ကလည်းပြုကများကုသိုလ်ပဲနော်တကယ်လို့ကုသိုလ်ဖြစ်မယ်ဆိုအကြောင်းပြင်ပြုကများကုသိုလ်ဖြစ်တဲ့အတွက်ကရိယာလို့သုံးပါတယ်ရာယနာများတဏ္ဍသူတို့လည်းဩထာနာဩထောပေါ့ဩထောမှာစဉ္ညာနှလုံးသွင်းတာတော့ဒီဇောတွေမှာဘုရားရဟနာများတဏ္ဍာကြပါဖြစ်မယ်ကရိယာဇောတွေဒီကရိယာဇောတွေကြဘောအကျိုးတရားများခံစားဝယ်မရှိဘူးယန္နာပုဂ္ဂိုလ်တဏ္ဍာဘာဖြစ်လို့သူတို့တဏ္ဍာကိလေသာ ကုန်သွားတဲ့သူတို့တန်တော်ဖြစ်နေတဲ့အတွဲအကျိန်များစွာဖြစ်တယ်ပေမဲ့လို့လည်းယဟန္တာဘုရားယဟန္တာများပုဂ္ဂိုလ်မှာတော့ဒီကုသိုလ်တွေကအကျိုးမပေးတဲ့အတွက်ကရိယာဇောလို့ဒီလိုမှတ်ထားအကြောင်းမို့ဘုန်းကြီးတို့ကုသိုလ်ကအကုသိုလ်ကဒီစိတ်တွေကတော့နောက်ဘဝဖြစ်ကြမယ်ပုရုဇဉ်တိခဒီပုဂ္ဂိုလ်များအတွက်အပင်ပေါက်စေနိုင်တဲ့အရင်ကံပိစဓာတ်ရှိတဲ့မျိုးစင်းနဲ့တူတယ် ဒီကုသိုလ်ကံလေးတွေအကုသိုလ်ကံလေးတွေရှိနေသမျှကတော့ဘဝတွေဘဝတွေဘုနာတိဘဝတွေဖြစ်နေကြအောင်မှာပဲဟုတ်အောက်ပြောပရိယာစေတရားတော့နောက်ဘဝမရှိတဲ့ယ ahanan ပုဂ္ဂိုလ်များနောက်ဘဝမရှိတဲ့ယ ahanan ပုဂ္ဂိုလ်များအတွက်အပင်ပေါက်စင်တဲ့အရင်ကဗီဇတတ်မရှိတဲ့မျိုးစင် နောက်ထပ်ဘဝတွေမဖြစ်တော့တဲ့အတွဲမျိုးစင်မရှိမျိုးစင်မရှိတဲ့ နော်ဗီဇတမရှိတဲ့မျိုးစေ့ပေါ့အပင်မမောက်နိုင်တဲ့မျိုးစေ့ပေါ့နော်အဲဒါမျိုးနဲ့တူတယ်ဒါရှင်းနေချက်လောက်တော့အောက်ဆက်ကြည့်မယ်ဒီဇောတွေကဘုန်းကြီးတို့စိတ်စဉ်မိမဖြစ်မိရှေးဖို့ကလည်းဖြစ်စေဖို့လုံလောက်ပြောကစားရတယ်ဖြစ်တဲ့ကာမလည်းချင်းချင်းထပ်ထပ်ထက်ထက်မြက်ပေါ့နော်ထက်မြက်မဟုတ်ထက်မြက်အားရှိအောင်နော်ဒီအောင်မြက်ဖြစ်မြက်ထက်မြက် နော်ထက်မြက်ရှိအောင်လုံလပြောကဆိုက်ပြည့်တဲ့စိတ်ပြည့်တဲ့အတွက်အကျိုးပေးမပေးမှုဟာဘာနဲ့လဲဆိုင်တယ်ပုံကိုယ်တွေနဲ့ဆိုင်တယ်ပေါ့နော်ကံကြိုးတရားနောင်ဘဝခံစားမဲ့ဥဒုဇင်ပုဂ္ဂိုလ်တွေတိခ္ခဆိုတာသောတာပန်တရာကအနာဂံတိုင်အောင်ဒါတိခ္ခပုဂ္ဂိုလ် ယဟနာများကြောင့်အတ္တခပုဂ္ဂိုလ်လို့ခေါ်တယ်။ဟွန်း။ရသောပြင်တိခါရမအတ္တခါရမဒီလို နေဝတိကနာတိခါရမအဲပြီးဒီမှာမာရိကာမှာတော့အဲ့လိုဟောထားတယ်ဒီတွေ့လေ။တိခါဆိုတော့ကကျင့်စဉ်ပုဂ္ဂိုလ်ပေါ့ပုရုဇဉ်ပုရုဇဉ်ပေါ့သောတာပန်တရာက နာဂနဲ့တိခါကျင့်ပြီးတဲ့ပုဂ္ဂိုလ်ကြတော့အတ္တခပုဂ္ဂိုလ်လို့ခေါ်တယ်။ဒီကုသကံအကုသကံတွေက နောင်ဘဝတွေအကျိုးပေးအောင်မယ် ဒီပုဂ္ဂိုလ်တွေပုရုဇဉ်တခါပုဂ္ဂိုလ်တာနာမှာပဲဆိုင်နေပုဂ္ဂိုလ်တွေမှာပဲကောင်းကျိုးကိုဖြစ်စေနိုင်တဲ့တရားတွေပဲကုသိုလ်ဆိုအကုသိုလ်ဆိုဒါကိုပြောလို့ရင်ကံဒီကံကျိုးတွေကိုမခံစားတဲ့ယန္တာပုဂ္ဂိုလ်တန်တော်ဖြစ်တဲ့စိတ်များကိုတော့ကရိယာစိတ်ကရိယာဇောအပြုကများဖြစ်တဲ့စိတ်ဒီလိုမှတ်ထားမယ်ပေါ့ဗျာအဲ့ဒီမှာဘုန်းကြီးတို့ ဒီတော့ကုသိုလ်ကအကုသိုလ်ကရှိသလိုကုသိုလ်စိတ်အကုသိုလ်ရှိတော့ဝိပဿစိတ်တွေလည်းရှိတာဒီဝိပဿစိတ်တွေကတော့ကောင်းလျော်စွာရှိကုဘမှာလို့လို့ဖြစ်ပေါ်လာတရားပြည့်လဲဖြစ်တဲ့အတွက်လုံးလပြောကတက်ကြွမှုအချိန်ဝစွမ်းတတ္တိမရှိတဲ့စိတ်များဖြစ်တဲ့အတွက်သူကတော့ဒီမှာတော့အကျိုးစွမ်းတတ္တိမရှိတဲ့စိတ်တွေလို့ဒီလိုပဲပြောရအောင် သူကသူအကျိုးဆိုလို့လို့ပြလာကုသိုလ်လို့လို့ကုသိုလ်ကံလို့ရင်ကုသိုလ်ကျိုးတွေရမှာမြတ်အကုသိုလ်ကံလို့ရင်အကုသိုလ်ကျိုးတွေရမှာအကျိုးပဲစိတ်ခေါ်အဲ့ဒီဒီအတဝနာပစ္စည်းမှာဘုန်းကြီးတို့ကပစ္စည်းဆိုတာအကြောင်းတရားပေါ့အကြောင်းတရားတွေအကျိုးတရားတွေခွဲထားပစ္စည်းတရားအကြောင်းတရားပစ္စည်းတရားကြတော့အဲ့တော့ဒီမှာဗာသိရမလဲဆိုဒီနေရာမှာဒီဇောပေါ့အတဝနာဆိုတာဇောပဲသူက အတုနာပစ္စည်းအချိန်ချင်းဖတ်မှန်ထပ်ထပ်ဖြစ်တော့ဒီဘုန်းကြီးတို့ဇော55ဘုန်းကြီးတို့အဓိပတိပစ္စည်းတော့ငါဘုန်းကြီးတို့ဇောနဲ့ပတ်သက်ပြီးပြောခဲ့တာလေးရှိတယ်နော်အဲ့ဒါလေးဒီဇာလေးပြမယ်အဲ့ဒီဇာလေးဟောမှကြည့်ဇောကိုတိထားဖမှန်ထပ်တာချင်းချင်းထပ်တာဖြစ်တဲ့စိတ်တရားပါလေဇောစိတ်တွေဇန္နာတွေကဒီချိန်ဒီပဲဖြစ်တာချိန်ဒီဖြစ်တော့အာမကောင်းအာမကောင်းရင်ဒီအာဒုဏပစ္စည်းမရအောင် သာမန်ထထအကျဉ်းချင်းထထဖြစ်တဲ့စိတ်တွေကြီးတော့ဇောတွေဒီဇောကဘယ်လောက်ရှိလဲဆိုဒီမှာကြည့်လိုက်55ပါးရှိအကုသိုလ်12ပါးပေါ့ဗျာဒေါ်ပဇော7ပါးဒေါ်ဇောဇော2ပါးမောဇောအကုသိုလ်ဆို12ပါးဒါခြုံလိုက်ဒါကတော့ဘုန်းကြီးတို့ကဒီ activity တွေရည်ရွယ်ပြီးတော့တွေးဇောအာရီဇောဧကိဇောတွေခွဲခြင်းလို့ဒီလိုရေးတာအတ္တမကျင့်ကြုံမှရင်အကုသိုလ်ဆို12ပါး နော်အာဟိဇောဟာတိတုပ္ပတခုပဲဇောထိုက်ဟာတိတုပ္ပဇောတခုအာဟိဇောတခုအာဟုတုဇော12ပါးခြင်းကြောင့်မှခြင်းအာဟိဇောဟုတ်အဲ့ဒီမှာကြည့်လိုက်အာဟိဇောဒီမှာတော့သူကတော့ကရိယာဆိုကရိယာစိတ်က16ပါးရှိတော့အာဟိစိတ်တမှာအောဇာနမှာအာဟိစိတ်တမှာဒီအာဟိဇောတခုပဲဒါဒါမှတ်မိလို့လို့ပါတယ် ပြီးတဲ့အခါကျတော့ကာမောဒရာစိတ်တွေသွားလာကာမောဒရာစိတ်24ပါးရှိတော့အဲဒီ24ပါးထဲမှာဘုန်းကြီးတို့မဟာကုသိုလ်ကုသိုလ်နဲ့ဝိဘတ်တရားဆုံးမထိုက်ဘူးလေမဟာကုသိုလ်စိတ်7ပါးမဟာကရိယာစိတ်7ပါးပေါ့ဒါခြုံလိုက်မဟာကုသိုလ်7ပါးမဟာကရိယာစိတ်7ပါးစောထိုက်တယ်မဲကုတ်မှာလည်းဒီတိုင်းပဲ မဲကိုကုသိုလ်ကိုပါမဲကိုကရိယာကိုပါဝိပတ္တိဟာစောမထိုက်ဘူးကရိယာနဲ့ကုသိုလ်နဲ့ကရိယာပဲစောထိုက်ပြီးတော့လောကုတ္တရာစီ၈ပါးဒါဇုံ55ခုပဲအဲ့တော့ဒီဇုံ55ခုလုံးဟာအာသေနပစ္စည်းအကြောင်းတရားဖြစ်သလားအာသေနပစ္စည်းရဲ့အကြောင်းတရားဖြစ်သလားဆိုတော့လောလော55ခုလုံးမဖြစ်ပါဘူးဒီမှာရေးထားပါတယ်ဒီအာသေနပစ္စည်းတရားမှာလုံးလောက် ပယောဂဖြင့်လုံလပယောဂလည်းပြုအချိန်ဟုံးလည်းရှိတော့လောကီဇော်48ပါးသာပါဝင်နိုင်တယ်ဒီလောကုရာဇော်မပါဝင်ဘူးပေါ့နော်လောကဇော်55ခုထဲမှာလောကုရာစိတ်10ခုကျင်ထားတယ်အဲလောကီဇော်အဲပြောချင်တာကတော့ဒီဇောဇော55ပါးကိုလောကီဇောလောကုတ္တရာဇောခွဲလိုက်ပေါ့ဗျာအဲတော့လောကီဇောလောကုတ္တရာဇောခွဲလိုက်ဇော55ပါးထဲမှာအဲ လောကုတ္တရာဆို10မျိုးဖယ်လိုက်50 50 10ခုနှုတ်လိုက်ပေါ့အဲ40ခုအဲ့ဒီလောကီဇောနော်လောကီဇောလောကုတ္တရာဇောနှစ်ခုရှိတယ်အဲဇောအာတေနပစ္စည်းပစ္စည်းတရားအကြောင်းတရားဖြစ်တာအာဇေနပစ္စည်းတရားမှာပစ္စည်းတရားအာတေနပစ္စည်းရပအာတေနရပစ္စည်းတရားတွေကဘာတွေလဲမေးစီလောကီဇောတွေပဲရနိုင် ပစ္စည်းဘက်ကိုပြောတာနော်အကြောင်းတရားဘက်ကိုပြောတာ။ဘာဖြစ်လို့လဲဆိုမက်စောမက်စောလမ်းကြည့်လိုက်မက်စစ်ကတစ်ချိန်ပဲဖြစ်ပြန်ပြီးတော့ဖုံစောနှစ်ချိန်သုံးချိန်ဘလသမပါဝင်ဆိုင်တော့အများကြီးဖြစ်တော့မက်စောကတစ်ချိန်တည်းကပြဆိုင်ရကိတဲ့ပဲတတ်ခြင်းကိစ္စပြီးပြအောင်ဆောင်ရမိမိနောက်နိုင်မက်စိတ်တစ်ခုဖြစ်ဖို့အတေနာတတ်တိပေးဖို့ပြပါရမရှိဘူး။တစ်ချိန်ဖြစ်တဲ့အတွက်အမကောင်းဘူးပေါ့။တစ်ချိန်ဖြစ်ပြန်တော့ကိလေသာပဲတတ်ပြီးသူလည်းမရှိတော့ဟိုရောက်သွား။ ဖိုဇောဖိုဇောကြလဲကုသိုလ်စာမက်ဆေ့နဲ့ဟုတ်လားမက်ဆေ့ကကုသိုလ်စာနော်ဖိုဆိုတာဝိဘက်ဝိဘက်ဆိုပြာကတာစာအဲ့လိုသူကဇတ်တူမှဇတ်မတူရင်လည်းပဲဒီအရှိန်ဝါတတ္တိအာမကောင်းဘူးနော်ဒါကြောင့်မို့သူကဒီထဲမှာအာတိဝနာပစ္စည်းမှာအကြောင်းပစ္စည်းတရားမရနိုင်ဘူးဒါပြောချင်တယ်နော်မဇောကကုသိုလ်စိတ် ဖို့ဇောကအပြာကတမဇောကကုသိုလ်ဇတ်ပေါ့နော်ဖို့ဇောကအပြာကတဇတ်ဒီလိုကွာတယ်ဇတ်မတူရင်အမျိုးမတူရင်လည်းပဲသူကအမကောင်းအမကောင်းရင်လည်းသူကအဒေနာတတိများတယ်ဒါကြောင့်မို့မဇောမှာလည်းအဒေနာတတိပြီးဘာလို့တစ်ချိန်လာဖြစ်တယ်ပြဖို့ဇောကလည်းမဇောကြောင့်ဖြစ်ပေါ်လဲအကျိုးတရားမှာဖြစ်အထူးပြပြနေတဲ့အရှင်ဝတ္တတိမရှိဘူးအဲကြောင့်ဖို့ဇောနဲ့ ဝိဘတ်စိတ်တို့ပြအာနာပစ္စည်းမထိုက်ဘူးဒီလိုမှတ်ပါဟောအောက်ကိုဆက်ကြည့်မယ်နော်ဒီတရားတွေကံပိချတိုင်းနော်ကံပိချတိုင်းနဲ့ဖြစ်နေဝိစီဘောလေးထဲမှာဒီကံပိချတဲ့တိုင်းနော်တရားများဖြစ်သူတို့ဘာအထုံငွေမြူကြပစ္စုပန်အကျိုးတရားနဲ့လည်းပါခုနကဖို့ဇောတို့ဝိဘတ်စိတ်တို့နော်ကံပိချတဲ့အတိုင်းဖြစ်မက်ဆေ့ပြင်ဖို့ဇောလို့လို့ဖြစ်တာ ဝိပဿစိတ်တွေဆိုတော့ကံကိုပြုလုပ်ထားတဲ့ကံတိုင်းဖြစ်ကြတဲ့အတွက်ဒီဝိပဿစိတ်တွေဟာပစ္စုပစ္စုပန်တရားပစ္စုပန်တရားနော်အကျိုးတရားပဲပစ္စုပန်တရားလို့လည်းခေါ်တယ်အကျိုးတရားလို့လည်းခေါ်အဲ့ဒီဘက်မှာလည်းမပါဝင်ဘူးအောက်ဆက်ကြည့်မယ်နော်ပစ္စုပန်တရားဆိုတာကအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအကျိုးတရားပစ္စုပန်တရားဒီလိုပဲ ပဋ္ဌာန်းကြတော့အကျိုးတရားကိုပစ္စယပစ္စယအကြောင်းဥပ္ပန္နဖြစ်တာအကြောင်းရောက်ဖြစ်တဲ့အကျိုးတရားပေါ့ဗျာအဲ့လိုသုံးလိုက်တိုက်ရပြောရင်တော့အကျိုးတရားပေါ့ပစ္စည်းတရားကြတော့ပစ္စည်းလို့ပစ္စည်းတရားလို့လည်းခေါ်တယ်အကြောင်းတရားလို့လည်းခေါ်တယ်အကျိုးတရားကိုတော့အကျိုးတရားလို့လည်းခေါ်တယ်ပစ္စယုတ်ပံတရားလို့လည်းခေါ်တယ်ဒီလိုမှတ်ထားဖို့စိတ်၄ပါး ပုစိလေးပါးကဝိပဿနာဖြစ်တယ်ဒါကြောင့်ပစ္စည်းပစ္စည်းအောင်နှစ်ပါးလုံးမှာပပအောင်နိုင်ပေမလို့ကုသိုလ်ဖြစ်တဲ့မက်စိတ်လေးပါးကတော့ပစ္စုပန်တရားဖြစ်နိုင်တယ်အကျိုးနော် အကျိုးဖြစ်နိုင်အကျိုးဖြစ်နိုင်တဲ့အတွက်မတရားမှာဒီဒီပစ္စုပန်တရားပဲကြတော့အကျိုးတရားပဲမှာကြတော့လောကီစော၄၀ခွန်မစော၄ခုအဲ့ဒီ50ခုပေါ့ဟောဟောဒီ ဒီဇာမလို့တော့ဘူးဒီဒီထဲမှာခုနဇာကွက်လေးပါတယ်ဒီအာသေဝနာပစ္စည်းတဲ့အဲ့ဒီဇာကွက်လေးကြည့်ချင်းနော်အာသေဝနာပစ္စည်းတဲ့အာသေဝနာပစ္စည်းတဲ့ဇာကွက်လေးပြကြည့်ဟွန်းအဲ့ဒီမှာကြည့်လိုက်နော်အောင်နာလည်းဒီမှာဒီခုနကအကြောင်းတရားပဲမှာအဆုံးစောခြင်းနဲ့ရှေးစော လောကီစော၄၉ခုဒီခုနကဘုန်းကြီးတို့ ဒေဇဝတီကြည်လိုက်ရင်အာယုန်နဲ့ဓာရပေါင်းစုပ်တိုက်ဆိုင်လိုက်တယ်ဒီတော့ဘောဘောကစလာဘုဂုပြပြေရဝဇာသကုညင် ပြေစဝညင်တောင်တရင်တန်ရဝုတ်ထောသောခုနှစ်ချိန်ပရမဇောဒုတိယဇောတတိယသုဒ္ဓဇောတတ္တမသတ္တမဇောတတ္တမဇော အဆုံးဇောကြတော့သူ့နောက်မှာကဇတ်တူမရှိတော့တရားရုံးကြောင့်ဝိဘက်ဖြစ်သွားဇတ်တူမရှိတော့သူဟာအကြောင်းတရားမဖြစ်နိုင်အကြောင်းအဆုံးဇောခြင်းရှိရှိတော့ လောကီဇော49ခုစေတသိက်52ခုဒါလေးမှတ်ထားဆုံးစောဆိုတတ္တမစောဒါကပင်စရဝတီကြည့်ပြီးတော့တတ္တမစောဘုန်းကြီးတို့ဟိုမရဏသနာဝတီကြည့်နော်ပစ္စမစောဆုံးဆိုတော့အဲ့ဒါကိုပြောတယ်အဲ့နောက်မှာဇောမဖြစ်တဲ့အတွက်မျိုးစားမတူတဲ့တရားရောသို့မဟုတ်ဘဝင်သာဖြစ်တဲ့အတွက်အဆုံးသောအတေမနာပစ္စည်းမရနိုင်ဘူးဒီဆုံးသောခြင်းအရင်အကြောင်းလေးမပါဝင်ရရင်အကြောင်းဒါကိုရေးလာ အာယုံပြုကြည့်လိုက်ပါနော်ပိစရဝိထိမရဏတဏ္ဍဝိထိပိစရဝိထိဆိုတတ္တမစောပေါ့မရဏတဏ္ဍဝိထိဆိုပိစရသူ့နောက်ကဘာတွေဖြစ်လဲဒီမှာကြည့်လိုက်သူတို့နောက်မှာတရားယုံတို့ဘဝင်တို့ပဲဖြစ်တရားယုံတို့ဘဝင်တို့ဖြစ်ပြီးဆိုမှတော့ဇတ်မတူတော့နော်ဒီကဇောဆိုတာကကုသိုလ်ဇောဖြစ်မယ်အကုသိုလ်ဇောဖြစ်မယ်ကရိယာဇောဖြစ်မယ်သူ့နောက်ကတရားယုံနေကြဝိပက် အဲ့တော့ဇတ်မတူရင်ဒါအမကောင်းအမကောင်းရင်တော့အတေဝနာပစ္စည်းအကြောင်းတရားအနေနဲ့လည်းမပါနဲ့ပစ္စုပန်အကျိုးတရားဒီဒီရှင်းလင်းချက်လေးကြည့်မယ်နော်ပရမဇောပရမဇောသူ့ရှိရကြည့်လိုက်ဒီပရမဇောရှိကြည့်လိုက်ဟုတ်ထောဒီဒီပဏ္ဏသာနာဝိသီပဲကြည့်ကြည့်ပိစ္ဆကရဝိသီပဲကြည့်ကြည့်ဇောရဲ့ရှိကစိတ်ကဟုတ်ထောပဲ အနန္တနာဝတီရှေ့ကြည့်လိုက်ဇောအရှေ့ကဆေကကျင်းတာဟုတ်ထောပဲနော်ဟုတ်ထောကကြည့်လိုက်ဟုတ်ထောကဇက်ကဟုတ်ထောကမနောရဝဇမနောရဝဇဆိုကရိယာစိတ်ကရိယာဇက်ဇောတွေကကုသိုလ်ဇက်အကုသိုလ်ဇက်ကရိယာဒီရဟနာပုဂ္ဂိုလ်ဆိုရင်တော့တူနေတော့ဒီပုရုဇဉ်သောတာပန်တရားကအနာကံကြတာဘလို့မှဇက်မတူနိုင်ဇက်မတူနိုင်တဲ့အတွက်ရမဇောရှေ့ကဖြစ်တဲ့ ပုထောသမတုရအသွေနဒီအကျိုးတရားမဖြစ်နိုင်ဘူးဒါကိုပြောတယ်ဒါလေးလည်းမှတ်တာနော်ဖိုဇောပရမဇောဖိုဇောကျင်တော့နောက်တော့သောဇော51နော်ဖိုဇောလည်းကျင်ရဖိုဇောကလည်းခုနအကျိုးပေးတတ္တိမရှိတော့အဲ့ဒါမျိုးမှတ်ထားအောက်ကမှတ်စုလေးနည်းနည်းပေါ်တယ်လားဒီဥပ နေတယဟောနေတယနာနဲ့ဖြစ်တော့ဥပနေတယနဲ့နာငယ်နာငယ်လေးဖြုတ်လိုက်ဥပနေတယနဲ့ဥပနေတယနဲ့အာတိဝနာသူကအဓိကတော့ဘုန်းကြီးတို့အဲ့ဒီနေရာမှာထူးခြားချက်လေးပြောချင်တာပါဥပနေတယနဲ့အာတိဝနာအဲ့လိုထူးခြားချက်ရှိတယ်ဥပနေတယတတ္တိနဲ့အာတိဝနာတတ္တိလေးဒါလေးပြောချင်တော့ဥပနေတယတတ္တိဆိုတာကာလတစ်ပါးအချိန်ခြားတယ် ဟောချားတဲ့ကုသိုလ်အကုသိုလ်ဖြစ်ပွားဖို့မနေ့ဟုတ်လားငငယ်တုန်းကလည်းဒီကုသိုလ်ပြုဖို့အာတန်ငယ်တဲ့ကြီးမှလုပ်ဖြစ်တယ်ငငယ်တုန်းကလည်းဒီအကုသိုလ်လုပ်ဖို့စေကုရာကြီးမှလုပ်ဖြစ်တယ်အရင်ဘဝလုပ်ခဲ့တဲ့ဒီဘဝမှာလာပြီးကုသိုလ်အကုသိုလ်ချိုးပေးတာအဲ့ဒါမျိုးအဲတော့ဥပနိတ္တပစ္စည်းဆိုတော့ကာလခြားပြီးဖြစ်တာမျိုးဘဝခြားပြီးဖြစ်တဲ့ကုသိုလ်အကုသိုလ်တွေကိုဒါခြေစုပ်ပြုလို့ဥပနိတ္တပစ္စည်းပဲ ဒီအာသုဏပစ္စည်းကြတော့နော်ဒုအကုသိုလ်တွေကိုအာရှိအောင်ကျေစုပြုတယ်ဆိုနော်အာရှိတည်တဲ့အာရှိထပ်ထပ်ထပ်ထပ်ကျေစုပြုပေးနေတဲ့သဘောပဲဟိုကတော့ဒီကုသိုလ်အကုသိုလ်ဖြစ်ပွားစေဖို့ကျေစုပြုတော့ဟိုကချကလည်းဒီဒီအကုသိုလ်တွေကိုပဲသူကဒီအကုသိုလ်ပဲထပ်ထပ်ပြီးအာရှိအောင်ပြုလုပ်ပေးတဲ့သူကအာသုဏပစ္စည်းဟိုကတော့ဖြစ်ဖို့ရအောင်ကျေစုပြုဒီကတော့ ဒါပြီးအာရှိပေါင်းထထထထထထအဲ့လိုမျိုးခြေစုပ်ပြုတဲ့သဘောမျိုးမှတ်တယ်ပေါ့နော်ပြီးတော့ဇေယျအောက်ကိုဆက်ကြည့်မယ်ဒီဇေယျနောက်မှာအောက်မှာဇေယျအောက်ကအာဒဝိနတတ္တိဆိုတာအနန္တရကဲ့သို့အတိတ်ကာလကိုခြေစုပ်ပြုနိုင်တယ်ဒါတော့တခြားဘောဘုန်းကြီးတို့ဒီပြင်စရဝတီကြည်လိုက်တဲ့အခါကျရင်ဟုတ်လားပစ္စုပ္ပန်အာယုပြုလို့ဒီဇောတွေကြတော့ဒီ နောက်နောက်ဒီဒီဟာတွေကိုခုဟာဒီဟာမရှင်းခုနက ပြစ္ဆရဝီထီကိုဝီထီလေးပြလိုက်အဲ့ဒါဆိုပိုရှင်းတယ်။အော်ဒီဒီဒီမနောရဝီထီပေါ့ဒီဇောရီကြိုင်နောက်နောက်ဇောရီကရှေ့ကိုဒီအတိတ်ကိုပြန်ပြန်အာယုံပြုတာမျိုးတွေဒီနောက်ကတရဏုကဒီဇောခုနှစ်ချင်းရှိရတယ်။ဒါကြောင့်တချို့နီးတွေကြတော့ဒီနောက်ကမနောရတရဏုကမနောနောက်ကမနောရဝီထီတွေနဲ့ရှေ့ကဒီဝီထီမှာဖြစ် တဲ့စိတ်တွေကိုဆင်ញံနှလုံးသွင်းလို့ရတယ်ဆိုအငင်းခုံနေဖြစ်ကြတယ်နော်ဒီကတော့ဇန်သမာရိရမှာဒါတွေလုပ်လို့ရအေးအတ္တတနန္တရပစ္စည်းလိုပဲအတိတ်ကာလဥသာခြေစုပြုနိုင်တယ်ဒါပြောနန္ဒကစိတ်အလုံးမှာခြေစုပြုတယ်အာတိဝနာကြဒါတော့ပိုရှင်းပါနန္ဒကတော့တစိပ်ပြီးတစိပ်တစိပ်ပြီးတစိပ်တစိပ်တည်းပြီးစိတ်ဖြစ်တော့စိတ်အလုံးမှာနန္ဒရဖြစ်တယ်ဒီစိတ် ဒီတော့ဝင်ချုပ်ပြောက်လို့ဘုံကဆိုနေတာပေါ့ဘုံကဆိုနေတာချုပ်ပြောက်ဘုံကုတ်ပြစ်စပထမဇောချုပ်ပြောက်ဒုတိယဇောပေါ့ဒုတိယဇောချုပ်တတိယဇောအဲ့လိုပဲဒီပြဿနာဝိတိချုပ်ပြောက်သွားမနောဝိတိရတယ်ဒီလိုတစ်စိပ်ပြီးတစ်စိပ်တစ်စိပ်ပေါ့ဒါဂျာကာလာချားမရှိပဲနဲ့ကျေစုပြုတဲ့နန္ဒတတ္တိတမန္တရတတ္တိအာတေယနာကြလို့မဟုတ်ဘူးစိတ်တိုင်းမှာအာတေယနာမဖြစ်နိုင်သောစိတ်တုံနိုင်တာကျေစုပြုရ ဇောမှာသာလေသူကဖမန်ထထဖြစ်တဲ့အတွက်ဒီဇောမှာပဲအတေဝနာတတ္တိရတယ်ဒီလိုမှတ်တာပြီးတော့ဒီအတေဝနာပစ္စည်းကဘယ်မှာရတယ်လဲဆိုရင်နာခန္ဓာရာကောင်းတဲ့ပိစောက26ပုံစရုဩကာရ4ပုံတို့ဒါရာကောင်းတယ်။ဘာပြီးလို့ဇောဆိုစိတ်စိတ်တွေစိတ်စိတ်ဆိုရင်စေတသိက်လည်းဖြစ်တော့နော်နာခန္ဓာရတဲ့ ပုံနေမှာပဲဗျာရုပ်ခန္ဓာစေကြီးတာတင်ညတပုံတင်ညတပုံကစိတ်မှမရှိတော့စိတ်မရှိတော့ဒီအာသေနာပစ္စယတတ္တိမဖြစ်နိုင်ဘူးလို့အောင်ပြောတော့ပုဂ္ဂိုလ်အနေနဲ့ကြတော့ဘုန်းကြီးတို့ပုရိသေပုဂ္ဂိုလ်၄ယောက်အလဒံပုဂ္ဂိုလ်၄ယောက်အစ္ဆတတဏမှာပဲဖြစ်တယ်မက္ကရပုဂ္ဂိုလ်၄ယောက်ကခဏလေးပဲအမှန်ထပ်ထပ်ဖြစ်ချင်မရဘူးမက်ဆေ့ဆိုတာခဏလေးဥပတိပဲဆိုခဏလေးဖြစ်ဖြစ်ဖို့ရောက်ဒီဇောကအပ္ပမထတ္တဖြစ်နေမှသာလဲဖြစ်တော့ ပုရိသပုဂ္ဂိုလ်ကြီးဒီမှာကြည့်လိုက်နော်ပုရိသပုဂ္ဂိုလ်ကြတော့อืมဖမထတ္တဖြစ်နေတာပြီးတော့ဖလတံပုဂ္ဂိုလ်လေးရောသောတာပတိမဂ္ဂရံပုဂ္ဂိုလ်ရောမဂ္ဂရံပုဂ္ဂိုလ်ရော message ကသောတာပတိ message ဖြစ်ဖြစ်ဒါဂိုင်း message ဖြစ်နာဂိုင်း message ရတ္တဒီချိန်ပဲဖြစ်တာချိန်ဖြစ်တော့အမကောင်းဖလတံပုဂ္ဂိုလ်ရောဖလသမပဝင်စားနေတယ်ဟိုဒီ အလသမပါဇောရီအချိန်ချင်းထပ်ထဝင်စားနေသူတို့ရဲ့အိစ္ဆတတဏ္ဍမှာဖြစ်နိုင်တယ်ကျေစုပြုတ်တယ်အာသေနာတဲ့တလိုလေးစိတ်ထဲမှာမြင်အောင်ရှိဖို့ message ဆိုတာဒီချိန်သာဖြစ်တဲ့ချိန်ဖြစ်တဲ့အတွက်အာသေနာတတ္တိမရှိဘူးအာသေနာဆိုပမန်ထပ်ထဖြစ်တဲ့ဇောတွေကိုရည်ရွယ်တယ်ပင်ချင်းချင်းထပ်ထမဖြစ်ဘူးဆိုရင် မက်ကတော့ဇောတော့ထိုက်တယ်ချင်းချင်းထပ်ထပမန်ထပ်ထမဖြစ်တဲ့အတွက်မက္ကရံပုဂ္ဂိုလ်၄ယောက် ဒါနာမှာမရှိဘူးသောတာပန်တရာကနာကယန္တာဖလထံပုဂ္ဂိုလ်ရဲ့၄ယောက်ဒါနာမှာဖလသမပါဝင်စားပြီးအချင်းချင်းထပ်ထပ်ဖမှန်ထပ်ထပ်ဖြစ်နိုင်တဲ့အတွက်အာတုဏတတ္တိရတယ်လို့ဒီလိုမှတ်ထားမယ်နော်။ကဲအောက်ဆက်ကြည့်ပါဦး။အောက်ကတော့ဘုန်းကြီးတို့ဇောရီအကျိုးပေးရာဇောစေနာနဲ့အကျိုးပေးရာဘဝဒါတော့ဘုန်းကြီးတို့သင်ညိုသင်ထားတဲ့အဲ့ဒီတိုင်းပဲပြန်ပြောတာပါနော်။ ဇောခုနှစ်ချိန်ဒီမှာဒီဇောခုနှစ်ချိန်ဒီဇောခုနှစ်ချိန်ဟာဘယ်ဇောတွေကဘယ်ဘဝအကျိုးပေးတဲ့တာတွေအကျိုးပေးရကံ၄မျိုးကွဲတယ်ဆိုသိညုံမှာပြောဒိဋ္ဌဓမ္မဝေရဏီယကံယခုမျက်မှောက်ဘဝမှာအကျိုးပေးတဲ့ကံမျိုးကိုဒိဋ္ဌဓမ္မဝေရဏီယကံခေါ်တယ်နော်နောက်ဥပပိစ္ဆဝေရဏီယကံဒုတိယဘဝမှာအကျိုးပေးတဲ့ကံမျိုးပေါ့ အပရာပရိယဝေရဏီယကံဒါကတော့တတ္တိယဘဝနဲ့နိဗ္ဗာန်တိုင်အောင်ကျုပ်ပြီးတဲ့ကံမျိုးပေါ့ဘောဓိကံဆိုတော့အဲ့ဒီခုနဒေတာဓမ္မဝေရဏီယကံဥပပိစဝေရဏီယကံအပရာပရိယဝေရဏီယဒီကံဒီသူသတ်မှတ်ထားတဲ့ချိန်ကာလမှာကျုံမပြီးဟောတိကကျုံမပြီးမဲ့အလဟတဖြတ်သွားတယ်လို့ပြောတာအဲ့ဒါမှကြည်လိုက်ပါနော်အဲ့တော့ဇောခုနှစ်ချိန်ပရမဇောရှိတယ်ဒုတိယဒုတိယဇောတတိယသုတ္တဇော ပစ္စမသောသတ္တမသောတတ္တမသောဘယ်သောမစောဥပတိပင်ဖြစ်တည်ပြဖြစ်တည်ပြဖြစ်တည်ပြဖြစ်ပြနေမြပြတ်သွားတော့ဒါမျိုးဖမ်းမှန်ထပ်တာဖြစ်လို့အကောင်နဲ့ပြောရတော့ပရမဇောကလည်းဖြစ်တည်ပြပြီးသွားအောက်ဇောပြလည်းဖြစ်တည်ပြအဲတော့အဲ့ဒီပထမဇောစေတနာကဒီဘဘဝမှာကြိုးပေးတယ်ယခုဘဘဝမှာပရမပရမဇောစေတနာအကောင်ဒါလည်းပုဂ္ဂိုလ်တိုင်းလူတိုင်းကြိုးပြီးတာတော့မဟုတ်ပါဘူး အဲ့ဒီဒီဘက်ဘဝမှာအကျိုးပေးရင်ပေးမပေးလို့ရှိရင်ဒီပထမဇောစေတနာကအဟောတိကဖြစ်သွားတယ်ဒါကိုပြောချင်တော့အဲ့တော့ပထမဇောစေတနာကခုဘဝမှာအကျိုးပေးတယ်ဆိုတဲ့အကြောင်းအရာလေးပေါက်မှာဘုန်းကြီးတို့ထုတ်ပြထားပါတယ်နော်ဒါလေးနဲ့ရှင်းကြည့်ကြည့်မယ်နော်လူတန်းတဲ့တကမှာဒေတာဘဝမှာဒေတာမြန်မာဘဝအကျိုးပေးနိုင်တယ်အကြောင်းတရားဒါတွေပြီးဆုံးမှ ချက်ချင်းကျိုးပေးတာဒါတွေမပြည့်စုံရင်တော့ချက်ချင်းကျိုးမပေးဘူးအဲ့တော့ဒီမှာဘုန်းကြီးတို့တွေလူတွေတားတဲ့နေရာမှာလူတွေတားတဲ့နေရာမှာဘယ်မှာကျိုးပေးလို့လဲစေနာဘလောက်ကောင်းကောင်းအကျိုးပေးတော့မတွေ့ရပါဘူးလို့ဒီလိုပြောနိုင်တော့အကျိုးပေးဖို့ရာဒီမှာအကြောင်းတရားတွေလိုတယ်။ဘာတွေလိုလဲဆိုဒီမှာဓမ္မပဒအထကရာမှာပါရအောင်ဘုန်းကြီးထောက်ပြတော့ဒုက္ခတာမဏိဝတ္ထုဓမ္မပဒ အတ္တကရာဒုတိယအုပ်စာမဏ59မှာပါပါတယ်ဒီလူတဲ့တန်းတဲ့ကုသိုလ်ကံစေနာဒိဋ္ဌဓမ္မယခုဘဝမျက်မှောက်ဘဝကြိုးပေးဖို့အတွက်နံပါတ်1ပါလို့မလဲဝဋ္ထုတမ္မရာအလူကံပုဂ္ဂိုလ်ဟာအနာဂံဖြစ်ရမယ်ယန္နာဖြစ်ရဖရာယန္နာဖြစ်နာဂံဖြစ်ခြင်းဖြစ်သုံးဖို့ဖရာယန္နာဖြစ်ခြင်းဖြစ်အဲ့ဒီလိုပုဂ္ဂိုလ်မျိုးမှာကြုံပေးမှာအဲ့လိုပုဂ္ဂိုလ်မဟုတ်ရင်လည်းကြုံမပေးပါဘူးဒါတစ်ချက်ပေါ့ နောက်စေရနာတံ္ဍရာအလူရှင်ကစေနာတိတ်ထက်တန်နေဒီကကောင်းတာနဲတာများတာဗราဏမဟုတ်ကောင်းတာဆိုတာဗราဏမဟုတ်သူ့စိတ်ထဲမှာစေနာကိုတော်တော်ထက်တန်နေနော်ဒါကိုတရားလူရင်းကြောင့်သူသူငတ်ခံနိုင်တယ်သူစားမရလေးဒီထမင်းလေးတထုပ်ကြီးအကုန်လုံးပေါ်ဝလူနိုင်တာမျိုးစေနာထက်တန်သူမစားရင်လည်းပဲစေဒါမျိုးစေနာထက်တန်နဲနဲများများကောင်းကောင်းဆိုးဆိုး သူ့ရှိတာလေးကိုလှူနိုင်တာပေါ့ဒီရုပ်ကိုလေးတစ်ထည်ရှိတယ်ဒီများနေအောင်အပြင်ထွက်ပုတ်ခါကြဒီအပေါ်ရောပတ်သွားတဲ့ဟိုလေးကဒီတစ်ထည်ရှိတော့နှစ်ယောက်လုံးမထွက်ရဘူးတယောက်ထွက်ရင်တယောက်ကအိမ်မှာနေခဲ့ရဒီတကားကြီးဟာနှစ်ယောက်ပေါင်းမှာပေါ်ယုံလေးကဒီတစ်ထည်ရှိတော့လူဖို့ရေးဖို့အများကြီးစဉ်းစားတော့လူမဲ့လို့လိုက်ခြေတုံချတော့ဖြစ်လိုက်အလုံးနဲ့ နောက်ပိုင်းမှာယတိပြလူပြခါမှာအောင်ပြီအောင်ပြီဆိုပြီးလူတွေကစေနာထက်တန်တော့အဲ့လိုချက်ချင်းကြိုးပြီးတာအဲ့ဒီဝိတုကြောင့်ကြားဘူးလိုက်အဲ့လိုစေနာနဲ့ထက်တန်နေရနောက်ပြီးတော့ပစ္စယတမရာကိုလှူတဲ့ပစ္စည်းတွေကတရားသဖြင့်ရှာဝထားဒီကလေးတွေဘုန်းကြီးတို့နိုင်ငံမှာရပါပြောတကြီးဖရာ အများကောင်းမှုဆိုအမိခန္ဓာတကြီးဖရာ လူကတော့တရွာလုံးကလူပါ။မာပြည်မှာအဲ့ဒါတွေကတော်တော်များများဖြစ်တယ်။ဒါတည်းဟုတ်လား။သူတော့နာမည်တတော့ဒီဘယင်ကတဲတယ်ဒီမင်းကတဲတယ်လှုပ်လိုက်ရတာတတိုင်းပြည်လုံးကဝိုင်းလှုပ်နေရအဲ့ဒါမျိုးတွေပေါ့။အဲသူရှာဖွေထားတဲ့ပစ္စည်းမှမဟုတ်ပဲရှာဖွေထားတဲ့ပစ္စည်းတွေတဲတာ။အဲ့တော့ဘယ်လိုလုပ်ချုပ်ပေးမှာ။အဲ့တော့ကိုရှာဖွေထားတဲ့ပစ္စည်းပေါ့တရားသဖြင့်သီလသမားတွေ ပညာပြတ်ခံပြီးတော့ရှားဝေတော်မဟုတ်သီလပေါင်းသီလအတွင်းသီလပေါင်းအတွင်းသမာဓိပေါင်းအတွင်းပညာပေါင်းအတွင်းကနေတရားသဖြင့်ရှားထားတဲ့ပစ္စည်းမျိုးဖြစ်အောင်ကိုယ်သီလပြတ်ပြီးရှားတာမျိုးမဖြစ်အောင်ကိုယ်သမာဓိပြတ်ပြီးရှားတာမျိုးပဲဖြစ်အောင်ကိုယ်ပညာကြီးအသိဉာဏ်ပညာပြတ်ပြီးရှားတာမျိုးမဖြစ်အောင်ဒါမျိုးရှားအဲ့ဒီပစ္စည်းကလည်းတကယ်ကိုဟုတ်လားသီလသမာဓိ အညီအဆုံးမပညာအညီအဆုံးမရှိဘဲနဲ့တရားသဖြင့်ရှာဖွေထားတဲ့ပစ္စည်းနော်အဲ့ဒီပစ္စည်းဖြစ်အောင်ဂုဏတိတွေကတံပရာဒါလည်းရေးကြည့်တာအနာဂံပုဂ္ဂိုလ်ဖြစ်တိုင်းယန္နာပုဂ္ဂိုလ်ဖြစ်တိုင်းအကျိုးပေးရလားအဲ့ဒီလိုမဟုတ်ဘူးနိရောဓသမာပမထပြီးခါစားဖြစ်ရအဲကြောင့်မို့ရှင်မြတ်ကြီးတွေကရှင်သာဂုတ္တတို့ဘုရားယန္နာတို့တို့က နေရောသမပဝင်စားပြီးမှ အလှခံတော်မူအကျိုးများနေရောသမပကလည်းတာမန်ပုဂ္ဂိုလ်ဝင်စားနိုင်ဘူးလေဇန်သမပ၈ပါးလို့ရအကြောင်းမို့ခုဇန်တရားကြီးလည်းကြိုးစားအထောက်တာဒီဘဝဘာတွေမဖြစ်လဲနောက်ဘဝပါရီပါသွားတာပဲပါရီပါသွားရင်ဒါကြိုးပေးမှကိုကဒီဘဝလွတ်မြောက်လုပ်နိုင်တော့ကောင်းတော့ သမထတရားတွေလောက်ရှာမလို့ဒီဘက်ကအပြတ်လုံးတယ်အခုကဘယ်သူမှလည်းပြောင်းမလုပ်နိုင်လေပြောင်းမလုပ်နိုင်တော့ဇန်တရားတွေလည်းအထုတ်တဲ့တော့အခုဘဝမရတော့ဘာပါဠိပါတော့စနစ်တရားအထုတ်တာအဲ့ဒီလို အထုတ်တဲ့ပါဠိပါတဲ့ပုဂ္ဂိုလ်များမှဇန်ကလည်းရနိုင်တာကိုရူပဇန်တွေအထုတ်ထားမယ်အရူပဇန်တွေလည်းလေးနာထားမယ်အထုတ်နေတွေသိထားတယ်သင်ထားတဲ့အခါကျအထုတ်ဖို့ခက်တော့ဘူး အဲ့လိုဇန်သမပတ်ကလည်းရမယ်ဇန်သမပတ်၈ပါးလုံးရဇန်သမပတ်၈ပါးလုံးရပြီးနောက်ပိုင်းရပြီးတဲ့ပုဂ္ဂိုလ်ဖြစ်တဲ့ပြင်ပါပြင်အနာဂံလည်းဖြစ်ရမယ်ရနာတယ်တချို့အနာဂံရနာတွေကဇန်သမပတ်မရဘူးဗျအဲ့လိုပုဂ္ဂိုလ်မျိုးကြရင်တော့နိရောဓမပတ်ဝင်စားဖို့မဖြစ်နိုင်ဘူးနော်အဲ့ဒါလည်းမှတ်ထားဇန်သမပတ်ရတဲ့ပုဂ္ဂိုလ်များသာလေဒါကနိရောဓသမပတ် ဝင်စားနိုင်တယ်ဒီလိုမှတ်ထားမယ်နော်အဲ့ဒီအင်္ဂါရက်တွေပြည့်စုံအောင်အလူကံပုဂ္ဂိုလ်ကအနာကံနာကံယန္တာဆိုတာမနာကံယန္တာပုဂ္ဂိုလ်တော့ဗာလဲនិရောဓသမပဝင်စားပြီးထားတဲ့ပုဂ္ဂိုလ်မျိုးဖြစ်ရအလူရှင်ကလည်းစေနာ ထက်တန်နေရဒီပြေလှူတဲ့ပြည်စီကကောင်းတာဆိုတာအဓိကမဟုတ်နဲတာများတာအဓိကမဟုတ်သူစေနာ ထက်တန်နေရအကောင်းတွေကိုရေးကြည့် ပြီးတော့ဒီပစ္စည်းကလည်းကိုတရားသဖြင့်ရှာဖွေထားတဲ့ပစ္စည်းဖြစ်အောင်ခိုးယူတာတိုက်ယူတာလူယူတာတတ်ယူတာဖြတ်ယူတာလိမ်းယူတာမျိုးပဲပြန်အဓိကတော့သီလပေါင်တွေကရထားတာမျိုးသမာဓိပေါင်တွေကရထားတာမျိုးပညာပေါင်တွေကရထားပစ္စည်းဖြစ်အောင်အဲ့ဒီ၄ပါးနဲ့ပြည့်စုံမှသာလျှင်ဒိဋ္ဌဓမ္မဝေဒညာခုနပထမဇောစေတနာဒီဘက်မျက်မှောက်ပေါ်မှာအကျိုးပေးတယ်ဒါပြောချင်တာ အဲ့ဒါမှမဟုတ်ဘူးနော်ကြုံမပေးဘူးနော်ဒီနေ့ဒီလောက်နဲ့သိမယ်ဗျာဘာဖြစ်လို့လဲဆိုဘုန်းကြီးတို့ထိုင်ဝင်တရားဟောဖို့ရှိနေတယ်လို့နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ပုံညာနိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။ဒါတော့ဘုရားပြီးတဲ့ဆုနဲ့တပည့်တော်တို့အားလုံးပြည့်ပြည့်စုံရပါလိမ့်ရှင်ဗျာ။သာဓုသာဓုသာဓုသာဓု အရှင်ဘုရားအလှူရှင်ရဲ့ကျင့်ညာခွင့်ပြုပါဗျာ